မနေ့ကဉာဏ်ပညာထက်မြက်ခြင်းအကြောင်း၄ပါးပြောသွားပါတယ်အဲဒီ၄ပါးထဲက၃ခုမြောက်ဣန္ဒြိယပြိပါကဆိုဣန္ဒြိယရင်းကျက်ခြင်းရင်းကျက်ရာကာလမှာဉာဏ်ပညာတွေထက်မြက်တတ်တယ်ဆိုတာပါဒါဒီနေ့တရားစပြပြီးတော့ဉာဏ်နဲ့ဉာဏ်ပညာရှိခြင်းရဲ့အကြောင်းတွေကိုစာရိတ္တိတစ်ခုပေါက်စပ်ပြီးတော့ ဖြည့်ရှင်းပြပါမယ်။မနေ့ကသတ္တဝါတွေဟာလူငယ်လူရွယ်တွေဟာငယ်စဉ်အခါမှာကာမဂုဏ်အာယုပဲစိတ်ကြည်ညိုကိုင်းနေခြင်းစိတ်ကြည်ညိုမှုသဘာဝနေရခြင်းလောကဓမ္မနထာနာလုံးမှာအတွေ့အကြုံဘူတုတနေပါခြင်းဒီအကြောင်းတွေကြောင့်ပညာမရင်းကျက်ပါဘူးလို့ပြောပါတယ်40နဲ့ 50ဒီရွယ်မှာတော့ကာမဂုဏ်အာယုံအာယုံဘက်မှာ စိတ်ကြီးရောပါသွားခြင်းစိတ်ကြီးငြိမ်မှုရလာခြင်းပြီးတော့အတွေ့အကြုံများလာခြင်းဒီအကြောင်းတွေကြောင့်ကုသိုလ်စိတ်ဖြစ်ရင်ဉာဏ်ပညာတွေပါတတ်တယ်ဉာဏ်ပညာတွေထက်မြက်တတ်တယ်ဆိုတာပေါ့လေအဲဒီကစပြီးတော့ပြောပါမယ်။ဒီနေ့ကတော့ပြောခဲ့ပါရှင်းပြခဲ့ပါဒါပေမဲ့ဒီနေ့အစရအောင်ဆိုပြီးတော့ထပ်ပြီးတော့ပြောပါသေးတယ်။အဲဒီ40နဲ့50အရွယ်က အလိုလိုပြင်းလို့မြုံမြင်တုံနေဖြစ်လာတယ်လို့ပြောတာပါ။မဆင်စစ်တော့ငယ်ရွယ်တဲ့အရွယ်ဟာတကယ်တမ်းတရားထုတ်ကြဆိုဆိုရင်ကြီးတဲ့ပုဂ္ဂိုလ်တွေတဲ့တာပါတယ်။ဘာဖြစ်လို့လဲဆိုတော့ငယ်ရွယ်တော့အားတွေကလည်းရှိတယ်။ကိုအားရောစိတ်အားရောရှိတယ်။ဒါတော့လူငယ်ဆိုတော့နည်းနည်းအားပေးတိုက်တွန်းလိုက်လို့ရှိရင်စိတ်ပါလဲပါသူတို့လောက်တတ်တယ် ကျမကြီးကလည်းကောင်းတယ်ရှင်းရတာပို့ပြီးတော့သူတို့ခံနိုင်တဲ့အခြေအနေတွေရှိပါတယ်။ကြောင့်နည်းနည်းရည်တရားတွေပါတာပါပြီးတော့ကောင်းပါတယ်။ဒီလိုကနာလူငယ်တွေမှာဉာဏ်မဖြစ်တတ်ဘူးလို့ဆိုတော့အရှင်းဉာဏ်မဖြစ်ဘူးလားဆိုတော့အမှန်ကတော့လုံနည်းလောက်ဟာနေတိတိကျကျနားလည်လို့ရှိရင်သူတို့ကိုယ်တိုင်ကလည်းပဲ လောကီအာယုကာမဂုဏ်တွေကိုကာမဂုဏ်တွေဘက်မှာစိတ်မညွတ်လို့ရှိရင်ဒါတော့စိတ်တည်ငြိမ်အောင်လည်းပဲအားထုတ်လို့ရှိရင်ဉာဏ်ဤဖြစ်လာပါတယ်ဒီကာမဂုဏ်တရားမှုတွေကဖြစ်နေတာကမြင်ရာကနေပြီးတော့ကြားရနာရစားရထိရတိရကနေပြီးတော့ဖြစ်နေတာပဲ။ ပစ္စည်းနာနာနှကောင်းရှာကိုစိတ်ခေါ်တဲ့တဘာ၆ဖားမှာအမြင်ကောင်းလေးတွေအကြားကောင်းလေးတွေအနံကောင်းရတာကောင်းအထီးတွေကောင်းလေးတွေပေါ့ဒါတွေလာပြီးတော့စုံကြည့်တဲ့အခါမြင်မှုကြားမှုနားမှုစားမှုသိမှုသိမှုဒါတွေဖြစ်သွားတာပဲအဲ့ဒါလေးအကောင်းထင်ပြီးတော့ตายရတာပေါ့ตายတဲ့ตายရတာကျွဲလန်းနေတာပေါ့ဒါလေးတွေဖြစ်တတ်တာပဲအဲ့တော့ဒါတွေနောက်လိုက်နေရင်စိတ်ကမငြိမ်ဘူးပေါ့တစ်မျိုးပြီးတစ်မျိုး အာရတင်းနေမှုမရှိဘဲနဲ့လိုက်နေလို့ရှိရင်ဒီစိတ်ဟာကာမဂုဏ်နဲ့ဆက်ပြီးတော့ပဲတည်ငြိမ်မှုရှိနိုင်ပါတော့မလဲ။တမာတိပဲဖြစ်နိုင်ပါတော့မလဲ။တမာတိမဖြစ်ဘူးဆိုလို့ရှိရင်ဉာဏ်ကဘယ်ရလာနိုင်ပါတော့မလဲ။ဒီတော့ဒီလို၆ဌာနနေပြီးတော့ကာမဂုဏ်နဲ့ဆက်ပြီးတော့စိတ်တွေလှုပ်ရှားနေတာဖြစ်တော့လှုပ်ရှားမှုမရှိရအောင်အဲ့ဒါမှအထုတ်မှု ပฏิပဌာဘာဝနာအထုတ်မှုတွေထည့်သေးဖို့လိုပါတယ်ပဂတိပုဂ္ဂိုလ်တွေမှာတော့နေရတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ကြီးတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဒီလိုကိုလို့စိတ်ထားအထူးအချင်းစိတ်နေစိတ်ထားတွေတိုးတက်ပြီးတော့အသိပညာတွေဖြစ်ထွန်းရင့်ကျက်ပြည့်စုံစေနိုင်တဲ့နိလန်းကောင်းတွေကိုပေါ့လေမယုံကြည်ကြဘူး ယုံကြည်တော့သူတို့ဟာတတ္တတရားမဖြစ်ဘူးပေါ့အမျိုးမျိုးလည်းပဲဝေဘာနဲ့အမျိုးမျိုးလည်းပဲယုံမှတ်တန်တရားတွေဖြစ်တယ်ဒါသူရဲ့စိတ်အစဉ်မှာဝိသိကိစ္စကနေရာယူထားပြီမခွာဘဲနဲ့နေရာယူထားတာပြီးတော့နိလာကောက်လို့မတည်ဘူးဆိုရင်ကိုလို့စိတ်ထားသုံးပါလို့တန်ရှင်းစီလို့တဲ့ဆန္ဒမျိုးလည်းမရှိဘူးอืมကောင်းတဲ့ဆန္ဒနေရာမှာ မကောင်းတဲ့ကာမဂုဏ်အာယုန်တွေကိုတောင်းတတဲ့ကာမိသန္တာစရှိတဲ့အဲ့ဒါတွေကကြောင်းညာဖြစ်နေတယ်သူတို့ကနေရာယူထားတာအချိန်နဲ့ယူထားညအိတ်တဲ့အချိန်လေးလောက်ပဲတက်တာရတယ်ကျန်တဲ့အချိန်လေးဆိုရင်ကောင်းတာတွေမြင်ကျင်တာကောင်းတာတွေကြားကျင်တာကောင်းတာတွေနားကျင်တာစားကျင်တာထိကျင်တာဆိုတာအရာရာမှာပေါ့ဒီမှာဒုက္ခိယနဲ့ပတ်သက်ပြီးတော့လူကျင်တဲ့သဘောတွေပဲများတာပဲကိလေသာပွားစီအတွက်ပေါ့ဒီ ဒါပဲလူကျင်တာများတာပဲအဲ့ဒါဒီကင်းရှင်းပြီးတော့တန်ရှင်းတဲ့ဆန္ဒမျိုးမဖြစ်ဘူးကမိသနာနိဝရဏကပဲအကွက်ယူထားတာနေရာယူထားတာပဲပြီးတော့မကျင်နာဆရာကြီးနဲ့တွေ့ပြီဆိုလို့ရှိရင်မကျင်နာဟုတ်ပြဘာရခေါ်တဲ့ဒေါသတွေကနေရာယူလိုက်ပြန်ပြီပြီးတော့ကုသိုလ်ဆန္ဒမရှိဘူးဆိုရင်မဖြစ်ဘူးဆိုရင်ကုသိုလ်ဖြစ်ရင်ဟာစိတ်အားတွေရောကြတယ်ပြီးကြတယ် အဲဒီကြီးမှုတွေကနေရာယူထားတာလက်ကားစိတ်တွေပြတ်လို့ကြတယ်တတိမရှိတော့လက်ကားစိတ်တွေပြတ်လို့နေတာပြတ်လို့ခုကလည်းပဲနေရာယူထားတာနေရာယူပဲကိုယ်ပေါ်မှာအကွက်တွေတစ်ခါတစ်ခါမှာကိုယ်မှားခဲ့တဲ့ဟာတွေပြန်ပြီးစဉ်းစားပြီးတော့နှုံတရတာကြီးပြီးတော့ဒုလောဒုလောနဲ့ဝေပွဲနိုင်တဲ့ဝိသိကိစ္စဝေဘာနာလေးပေါ့လေအဲ့ဒီနိဝရဏခေါ်တဲ့တရားစုတွေကပဲမိမိရဲ့စိတ်အစဉ်မှာအကွက်ရှိအောင်နေရာယူထားတာ ကုသိုလ်ဖြစ်ခွင့်မရနိုင်တော့အောင်ပဲတခါတည်းနေရာယူထားကြတာသူတို့ကနေရာဥနေတာအဲ့လိုဖြစ်နေတယ်အဲ့တော့သူတို့ဥထားတဲ့နေရာကိုကိုကအရယူဖို့အဲ့ဒီကိလေသာရဲ့အကွက်မှာပေါ့လေကောင်းတဲ့ဟာတွေထည့်ပေးဖို့သိရေးကြီးတယ်ဒါတော့တယောက်ကောင်းစားတာတယောက်မနာလိုတာတွေကိုလိုအခြားပုဂ္ဂိုလ်တွေကောင်းစား ချမ်းသာမဲ့ဟာကိုဝန်တိုးတာတွေပြီးတော့မကောင်းမှုဒုစရိုက်တရားတွေပြုလို့ရမှာမဆက်တာမကြောက်တာတွေတူနဲ့တူပြိုင်ဆိုင်တာတွေစသည်ပေါ့လေဒါတွေကလည်းအများကြီးပါပဲလားအဲ့ဒါတွေလည်းပဲအချိန်ကုန်နေတာပါအဲ့ဒီလိုစိတ်ကိုညစ်သေးစေတတ်တဲ့ပူပန်စေတတ်တဲ့ကိလေသာတရားတွေစိတ်အစဉ်မှာရှိနေလို့ရှိရင်မိမိရဲ့တဏ္ဍာမှာရှိနေတာနိကနေတာပဲ သူတို့ရှိနေသမျှပယ်နည်းနဲ့အမှန်ကိုသိမြင်နိုင်တဲ့ဉာဏ်ဖြစ်ပေါ်လာနိုင်ပါမလားသူတို့ကိုပဲဖော်လုပ်ပြီးတော့သူတို့နဲ့နိနိကကပေါင်းသိနေတယ်ဆိုတော့ပယ်နည်းနဲ့မှဉာဏ်ဖြစ်เสียအကြောင်းမရှိပါဘူးအဲဒီကိလေသာတွေဝေးအောင်ပွာအောင်ပေါ့လေကင်းရှိအောင်လုပ်ဖို့လိုပါတယ်အဲဒီလိုနိလမှစွာကိလေသာတွေဝေးကွာအောင် ဖြစ်လို့နိုင်ရင်စိတ်မှာစိတ်ကထူးထူးခြားခြားကြီးညီကြီးတွေကင်းပြီးတော့တန်ရှင်းကြည်လင်းလာတာပဲကြည်လင်းလာလို့ရှိရင်အလိုလိုပဲစိတ်ကငြိမ်သက်လာတော့တာပဲအဲဒီလိုကိလေသာဝိကွာရေးအတွက်အခြေခံသီလတွေနဲ့ပြည့်စုံထားနေပြီးတော့တကယ်ကိလေသာငြိမ်းချောင်းနိလကောင်းတွေကိုလည်းပဲယုံအခြေခံယုံကြည်မှုရှိထားဖို့လည်းလိုပါတယ်တကယ်လည်းပဲ ကိလေသာရေကြီးတွေဝေးကွာစင်ကြယ်စေလိုတဲ့ဆန္ဒမျိုးလည်းပဲကျင့်ကြမှာအခုဘုန်းကြီးတို့ယောဂီတွေတိဋ္ဌာဒေသနာနည်းအတိုင်းကိုယ်ထဲမှာစိတ်ဆက်ပြီးတော့လည်းငစ်ပေါ်တဲ့အာယုန်နဲ့ကြိုက်အောင်ပေါ့လေအမြဲတည်းကြောက်ရွံ့ဆိုင်မှုဆိုတာလည်းပါနေရတယ်ဆိုကြပါစို့ဝမ်းမိုက်စိတ်ဆိုင်ထားတယ်စိတ်ကြည့်သွင်းလိုက်တော့ဖောင်းမှုလေးပေါ်လာတာဒီဖောင်းမှုပေါ်တဲ့တောင်းနှိလှုပ်ရှားတဲ့သဘောလေးကိုအမှန်တိုင်းကြည့်ရတဲ့အတွက် ပုံမှန်ကြောက်ရွံ့စိုက်ပျိုးရဲ့ဝိရိယကြီးပါသွားပြီအဲ့ဒီဝိရိယကြီးလည်းရှိနေတာဝိရိယကြီးကလည်းနေရာယူထားပါလေတကယ်လို့စိတ်အားတိုက်မှုမရှိဘူးဆိုလို့ရှိရင်စိတ်အားရော့မှုအပြင်းကောတိတာတရားဝင်လာတာပဲဒီမှာနေရာယူသွားတာပဲဒီမှာသူနေရာမရအောင်ဒီဟာစိတ်အားတိုက်မှုတစ်စီရှိနေရတာပဲဒီလိုပေါ်လာပေါ်ရအာရုံလေးပေါ်မှာအမြဲတမ်းတဲ့နေအောင်ရွယ်စုချက်ချိန်လာကြိုက်ပြီးမှုမရှိရင်တခြားတစ်ပါးစိတ်က ချော်ထွက်သွားတာပဲကာမဂုဏ်အာယုန်ကြီးကြာစီတဲ့ကာမဝိတ္တ၊ဒုညတိပြည့်စီလိုတဲ့အကြံစီပြဘာဝိတ္တ၊ဒုညဆင်းရဲစီလိုတဲ့ဝိညာဝိတ္တဆိုတာအကြံစိုးတစ်ခုကတော့ဖြစ်မြဲပဲသူတို့ကနေကဥသွားမှာဥတ္တမဖောင်းနေဖောင်းနေပိန်လိုက်ပိန်လိုက်ဒီအာယုန်လေးပေါ်မှာစိတ်ကလေးမြဲစီတိတ်ကြနေအောင်ချိန်ရွယ်ပေးနေတော့ဝိတ္တကဓမ္မနေရာယူထားရင် အခြားအကြံစိုးတွေနေရာမရတော့ဘူးအဲ့ဒါတွေကင်းသွားတာကိလေသာတွေဝေ့သွားတာဒီကအချိန်တက်ချိန်လာကြိုက်တွေလေဟိုကအကြံစိုးတွေလည်းပဲတစ်ဖြည်းဖြည်းကင်းပြီးတော့ဝေ့သွားတယ်လေအဲ့ဒီလိုစိတ်အားစိုက်ချိန်လာကြိုက်မှုပါနေရဲ့ဘုံဝင်မှုအစပေါ်တဲ့အာယုကိုမလစရမှတ်နိုင်တဲ့တတိဖြစ်လာပြီတတိမဲ့သွားတာမေ့လျော့ပေါ့ပြစ်ပြစ်ဖြစ်သွားတာအဲ့ဒါလည်းပဲနေရာမရတော့ဘူးဒီမှာတတိကအမျက်ရှိနေတာတတိအမျက်ရှိလေလေအဲ ပမာဒခေါ်တဲ့မိလျော့ပေါ်ဆမှုတရားလည်းပဲကင်းကွာပြီးတော့ဝေးသွားလိမ့်မယ်။အဲဒီလိုစွစွမြဲမှတ်မိရင်မှတ်မိရအိမ်ပေါ်မှာစိတ်ကလေးဟာစုစီစီပေါ်လိစိုက်ကလေးစိုက်ကလေးကြာနေတာ။ဟောမှတ်မိတော့တစ်ချက်စိုက်ကြတော့နောက်တစ်ချက်မှတ်မိတစ်ချက်စိုက်ကြသွားတာ။အဲဒီစိုက်ကြမှုရအချိန်ရအပြည့်ပါလို့ရှိရင်အလကားစိတ်ကြီးပြန့်လို့နေတဲ့ဥဒိစ္စဟာတစ်ဖြည်းဖြည်းဝေးကွာသွားတာပဲ။ဒီခိုက်တာမှလည်းပဲမတော်တာတွေ အဲမှားခဲ့တဲ့ဟာတွေပြန်ပြီးစဉ်းစားပြီးတော့ပူပန်တာမျိုးတွေအဲ့ဒါတွေတစ်ပြေးပြေးဝေးကွာသွားတာပဲပြီးတော့ဒီရဲ့စိတ်အထဲမှာတရားစိုးတွေပေါ့လေကိလေသာတွေမဝင်ရအောင်လို့အဲကိလေသာဝင်လာမှာကိုရှက်တာရမိုးဆက်ဆုပ်တာရှိပြီတရားကောင်းတွေလည်းဖြစ်နေမယ်ဒါတော့တရားတွေဝင်လာမှာကြောက်တာဘုဒ္ဓဘာတရားတွေလည်းပဲရှိနေမယ်ဆိုရင်သာပြီးတော့ကောင်းတာပေါ့သူတို့ကလည်းပဲသူတို့နေရာနဲ့သူတို့ကိုရှိနေရဲ့ မရှက်မကြောက်လို့ဖြစ်နေတဲ့ကိလေသာတွေကသူတို့လည်းအကွက်မရတော့ဘူးရှက်မှုကြောက်မှုကတော့အကွက်ယူထားတာပဲသူပြောခဲ့တဲ့တတ္တကအစနာတရားတွေပေါ့လေစိတ်ရှင်မှာအများတည်းအများတည်းစီအများတည်းရှိနေရင်ကိလေသာအကွက်ကိလေသာဖြစ်เสียအကွက်ကိုမရှိတော့ဘာဖြစ်လို့လဲဆိုတော့တတ္တလည်းပဲတတ္တနေရာမှာသူကယူထားတာသန္တာလည်းပဲသန္တာနေရာမှာသူကယူထားတာ ကျန်တဲ့တရားတွေကလည်းသူ့နေရာနဲ့သူပေါ့လေဒီမှာနေရာယူထားတာနေရာယူထားတော့သူ့ရဲ့ဆန့်ကျင်ဘက်တရားတွေဆိုရင်ဘယ်တော့မှဖြစ်ခွင့်မရနိုင်ဘူးယောဂီဟာအဲ့ဒီတရားတွေကိုသူ့နေရာနဲ့သူအကွက်ကျအသုံးချတာဖို့တိတ်အရေးကြီးပါတယ်စနစ်ပြအသုံးချတာလို့ရှိရင်ကိုယ်ထဲမှာဖြစ်တဲ့ယုံနာတရားတွေပေါ်မှာဘာဝနာတရားအထုတ်မှုတဲ့မှာပါနေတဲ့တရားတွေကသူ့နေရာနဲ့သူအကွက်ကျယူထားတော့ ကိလေသာဝင်စရာအကွက်ကိုမရှိတော့ဘူးဥမာဘာနဲ့တူလဲဆိုတော့ထိုးကောင်းတဲ့ပုဂ္ဂိုလ်ဟာတစ်ဖက်ရှင်ပြိုင်ဘက်ရဲ့အကွက်မရရအောင်ဆိုပြီးတော့ပေါ့လေကိုကကြိုပြီးတော့အကွက်ယူထားတာကိုကလည်းပဲတစ်ဖက်မှာသွားပြီးတော့အကွက်ရအောင်နိုင်ကြီးကြည့်ပြီးတော့ပေါ့လေအကွက်ရအောင်ဆိုပြီးတော့ဒီလိုလက်ကြည့်ရတာတစ်ဖက်ပုဂ္ဂိုလ်လည်းပဲအကြက်ကင်ရတာ တစ်ဖက်ကအကွက်မရအောင်လည်းပဲကာကွယ်ရတာအကွက်ရလာပြီဆိုလို့ရှိရင်လည်းပဲခုခံကာကွယ်ရတာပေါ့ဒီအဲ့လိုသဘောနဲ့လုပ်နေရတာတရားထုတ်တဲ့ယောဂီကလည်းယုံကြည်ခြင်းနဲ့ညံ့ညံ့လုံးလုံးနဲ့လုပ်ရမယ့်ကိစ္စမှာမယုံကြည်ဘူးဝေဖန်မှုတွေများနေတယ်ပြီးတော့ညံ့ညံ့လုံးလုံးလည်းမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီမယုံကြည်မှုဝိသိကိစ္စကဒီမှာနေရာရသွားပြီယုံကြည်မှုနေရာမှာမယုံကြည်မှုရောက်လာပြီ ယုံကြည်မှုတတ်တာပြောက်ပြီးတော့ဝိသိကိစ္စရောက်လာပြီသူနေရာရသွားပြီအဲ့လိုနေရာမရအောင်ယုံကြည်မှုမျက်နှာမှုသိရေးရှိပါတယ်ဒါမှလို့မစင်စားရဘူးမဝေဖန်ရဘူးဓမ္မတန်တရားတွေလည်းကျင့်ရပါတယ်သိရေးရှိပါတယ်ဆိုကြပါစို့ယောဂီမှာသိညာသိရေးရှိပါတယ်သိညာရဲ့ကျိုးလည်းမတည်ဘူးဆိုရင်သိညာကိုမမြတ်လို့ဘူးယုံကြည်မှုသိညာလျှောက်ဖို့ပါอืมဒီလိုလျှောက်နေရတာဟာ ပင်မနာပါပဲရောင်းတာပါပဲဘာမှလည်းပဲကြိုးမထူးလာပါဘူးထိုင်တာလည်းမကောင်းပါဘူးစသည်ပေါ်လေဒါမျိုးအဲ့ဒါလိုမယုံကြည်မှုတွေဖြစ်လာရင်စိညာနဲ့ပတ်သက်ပြီးတော့မယုံကြည်မှုတွေမမြတ်နှုံးမှုတွေဝင်သွားတယ်အဲ့ဒီနေရာမှာအဲမယုံကြည်မှုမြတ်မနှုံးမှုကအကွက်ရသွားပြီအဲ့ဒါလိုအကွက်မရအောင်အာစိညာတိတ်အကျိုးရှိတယ်စိညာလျှောက်လို့ရှိရင်လည်းတဘာတိတိတ်ဖြစ်တာထိုင်လို့လည်းကောင်းတယ်တရားတွေလည်းတိုးတက်တယ်စသည်ပေါ့ ။ဉာဏ်နဲ့လုပ်လို့ရှိရင်စိတ်နဲ့ပတ်သက်ပြီးတော့ကိလေသာအကွက်မရတော့ဘူး။ဒါတော့ကိုယ်ရောနှုတ်ကောအထူးအဖြင့်စိတ်နေစိတ်ထားရောအတိညာတွေတိုးတက်ရေးရောအဲ့ဒါကိုလူလူလားလားမရှိဘူးဆိုရင်ဆန္ဒမပြဘူးဆိုရင်ကောင်းတာဒီမြင်လာကြတာနာလာစတာထိတာသိတာပေါ့လေ။အဲ့ဒါတွေပဲစိတ်ရောက်သွားမှာကောင်းတာတွေမြင်နေတာကောင်းတာတွေကြားနေတာဒါတွေဖြစ်သွားမှာကမိစ္ဆန္ဒတွေဖြစ်သွားနိုင်တယ်။ကမိစ္ဆန္ဒနေရာရသွားပြီ။တန်ရှင်းရေး တန်ရှင်းလိုတဲ့ဆန္ဒမဖြစ်လို့ရှိရင်ဟိုဘက်ကနေရာရသွားပြီ၊ကွက်ရသွားပြီ။ဒါတန်ရှင်းလိုတဲ့ဆန္ဒရှိလို့ရှိရင်အမေသနာစာရေးရဟာအကွက်မရတော့ဘူး။အဲ့ဒါကြီးလည်းပဲသတိပြုဖို့သိရေးကြည့်ပါလား။ခြားခြားဝိရိယတတိသမာဓိအစရှိတဲ့တရားတွေဒီတိုင်းပါပဲ။ကိုယ်နဲ့တမငယ်ဝယ်ဖယ်နဲ့အကြောင်းရမဆိုင်ရင်ကောတိစခေါ်တဲ့တရားစုကနေရာရမယ်။သတိမရှိရင်သမာဓိကနေရာရပါမယ်။သမာဓိမရှိရင်အလကားစိတ်တွေပြန့်လွယ်မှုပေါ်လေ။ ပုရိသကနေရာရသွားမယ်အဲ့ဒါဓမ္မအမြဲတစေကြောင်းရဆိုင်ပြီးတော့ဆွေးမြေ့စွာရှိပြီးရှိအောင်မှစိတ်ကလေးစိုက်ကြနေရင်ခုနပြောခဲ့တဲ့တရားစုကြီးနေရာမရနေရာမရတော့ဘူးတရားနေရာယူထားတယ်လေတရားပို့ပြီးတော့စိတ်ကတောင့်တင်းနေတယ်တောင့်တင်းလာတော့ဖိလိုက်လိုက်တဲ့ခါကျတော့ပြည့်ပြည့်သာဖြစ်နိုင်တဲ့အကွက်တွေမှာတရားတရားကောင်းနေရာပဲရထားတာဟွန်းအဲ့တော့တဖြည်းဖြည်းကိလေသာတွေဝိုးဝေးပြီးတော့နောက်တော့ယုံနာနေပိုင်းခြားတိလာမယုံနာနေ ကြောင်းကျိုးဆက်ပုံသိလားမျက်စိရဲ့သဘောပဲဆိုတာသိလားဒီနည်းနဲ့ပဲအစစ်စစ်အဆက်ဆက်ပေါ့လေဘာဝနာစိတ်ထဲမှာဉာဏ်လေးတွေပွင့်လာမှာအဲဒါမလို့ဘာဝနာတရားအထုတ်ခြင်းကြောင့်ဉာဏ်ပွင့်တယ်ဆိုတာဒါပြောတာပဲစစ်ထိုးရမှာတစ်ဖက်ကကျင်းကိုနိုင်လို့ရှိရင်ဒါတပွဲနိုင်တာပဲဒါလိုပဲခုယုံနာတွေကိုမသိမှု ကိလေသာတွေကင်းကွာသွားလို့သိသွားပြီဆိုလို့ရှိရင်ဒါတပွဲနိုင်သွားတာပဲနောက်ဆက်ပြီးတော့ကိလေသာတွေကင်းအောင်ရှုနေတဲ့အခါဒီဘက်ကအားကောင်းပြီးတော့ရှုမှမှုအကွက်ရနေတဲ့အခါကြောင်ကျိုးဆက်ပြီးတော့သိကြတယ်ဟောတပွဲရသွားတယ်အဲ့လိုပွဲတွေရသွားမှာကင်းတဲ့သူရဲ့အဝိဇ္ဇာကိုတပွဲပြီးတပွဲပေါ်အနိုင်ယူသွားမှာချိန်ကျသွားပါလိမ့်ဆက်ပြီးတော့ပြောစရာလေးတွေရှိနေပါသေးတယ်အဲမသိဘူးအဝိဇ္ဇာ ကင်းတစ်ဖက်ကကြသွားပုံဒီဘက်ကအနိုင်ရပုံလေးတွေပေါ့လေပြောပြရှိပါသေးတယ်อืมဒီနေ့ဒါတော့ပဲတော်ကြပါစို့ဒီနေ့ဒီခုယူရိစွာနာကြတဲ့ဓမ္မတိနဲ့အစွမ်းအလိုပေါ်ကြောင့်ယောဂီတို့ဟာခုပြောခဲ့တဲ့မိမိတို့ဘက်ကတရားကောင်းတွေရဲ့တရားကောင်းတွေဟာသူ့အကွက်ကျနေစီပြီးတော့ဘာဝနာတွေဘာဝနာတရားတွေမြင့်တက်လာတဲ့အခါမှာယုံနာပိုက်ချသိမှုကအစပေါ်တယ် အဝိဇ္ဇာကိုတပွဲပြီးတပွဲအနိုင်ရနိုင်လောက်တဲ့ကြိုးစားပွားများအားထုတ်နိုင်ကြပါစေလို့ဆုတောင်းရင်တရားဝတ်သိမ့်လိုက်ပါတယ်